မနေ့ကရဟန်းငယ်လေးဟာတရားပြတဲ့ဆရာနဲ့ဦးကြီးပြတဲ့ဥပဒေဆရာနှစ်ခုကြားမှာအရှင်းကြမိနေလို့လက်တော်မှာမဆန့်တော့အရှင်းကြမိလို့သူကဆင်းဒုက္ခတွေအကြီးကြီးကြီးကျယ်ရောက်ပြီးတော့သူထွက်ဖို့ရတော့မှဆုံးဖြတ်ချက်ချတယ် သို့တော်ဘုရားထံမောက်ရောက်သွားတဲ့ခါကျတော့ဘုရားကချက်ချင်းစိတ်ကြောင်းသွားအောင်ဟောတယ်ဤပိရဲ့တမျိုးနဲ့จิตတာဒီလိုများများထိမ့်သိရတာဟာခက်မယ်ဆိုခက်ချာပေါ့တစ်ဖက်ကလည်းပဲစိတ်ရှိခါရီနေရာမကြဘူးဆိုလို့ရှိရင် အကုသိုလ်တွေဖြစ်နိုင်တယ်။ကိုယ်နဲ့ထုတ်ချိုးရမဆောက်ဘူးဆိုလို့ရှိရင်ကုနည်းစိတ်တွေလည်းရှိနိုင်တယ်။သင်္ချတာကိုအကျဉ်းချမိမယ်ဆိုတော့မိချပါပဲ။ဒီရတာကိုဆောက်ရမယ့်အခါတွေကဒီတော့စိတ်သာတမျိုးတည်းကိုသာဆောက်ဖို့ဆက်နိုင်ပါမလားပေါ့။ တရေတဲ့ကဆောက်ဖို့ပဲလိုပါတော့တယ်။ကျန်တဲ့အရာတွေကိုတော့ဆောက်ဖို့ကိစ္စမရှိတော့ဘူးလို့ဒီလိုပြောလိုက်တာနဲ့ဒီလိုအကျဉ်းချမိနေတဲ့ရဟန်းတော်လေးဟာသက်တော်သက်သာပဲခြုံကြတော့တာ။တခုတည်းဆောက်ရမယ်ဆိုရင်ဒီလိုဆောက်နေပါလေဆရာလို့ဆောက်ရမယ်အရာပါပါလဲဆိုတော့အတ္တလောစိတ်ကမျိုးအရက္ခရှိတယ် က္ခဒုက္ခကိုမုတ်ချတော်နဲ့သိဆိုပါတယ်။ဒီရဲ့စိတ်ကလေးကိုတော့ဆောက်ရှောက်ပါ။ဆင်းရဲဒုက္ခကိုလွတ်ရောက်ဖို့ရာအတွက်စမ်းဆောင်ပါလိမ့်မယ်ဆိုတာပေါ့။သူလိုရမယ့်တာဝန်နဲ့သူ့ရည်ရွယ်ချက်မြောက်ရေးအတွက်ပေါ့လေ။ဒီညနေကျပြီးတော့ဒီဆုံးမဩဝါဒ သူတို့သစာသုနိပုဏံယထကာမနိပါတိနံစိတ်ကာရခိတမေတာဝိစိတ်ကံဂုတ်တံသုခဝဟံဆိုတဲ့သမဗုဒ္ဓဘာသာရဲ့ခါထာလေးနဲ့ဆုံးမလိုက်ဒီကသာမှာဘုရားမြတ်စွာကစိတ်ရဲ့သဘာဝပထမဖော်ပြတယ်။နောက်တော့ဒုတိယကတော့စိတ်ကိုထိမ့်သိမ့် ဆောက်ရှောက်ဖို့အဲမိကြတော်မူတယ်ပြီးတော့တတိယကတော့စိတ်ဆောက်ရှောက်တဲ့အတွက်လုံခြုံသွားရဲ့အကျိုးရလဒ်ကိုလည်းခေါ်ကြတယ်ပထမဆုံးစိတ်ရဲ့သဘာဝကိုတော့သုတ္တသံသုတ္တသံဆိုတာမြင်နိုင်ခဲ့တယ်ပေါ့မြင်ဖို့ရခဲရတယ်ပေါ့ယုကတော့အကောင့်ထဲလိုက်ကြည့်လိုက်ဆိုတော့ ပုံသဏ္ဍာန်အနေနဲ့လည်းထင်ရှားတယ်။အကြောင်းအစင်းအနေနဲ့လည်းထင်ရှားတယ်ဒီကတော့အတုအဆဲအနေနဲ့ပါလေ။ဟိုပထဝီဓာတ်ဆိုလို့ရှိရင်ခက်မှတဲ့သဘောကိုယ်မှာစမ်းကြည့်လို့ရှိရင်အယိုးကြီးစမ်းကြည့်တဲ့အခါမှာခက်မှတဲ့သဘောတွေ့ရတယ်။အသားကြောကြီးစမ်းကြည့်တဲ့အခါမှာမိညာကြောက်ရောက်လာတွေ့ရတယ်လို့သတ်တတ်လို့ရတယ်။ ပြီးတော့ပူတာနွေးတာအေးတာပေါ်တာဒါတွေအဲ့လိုချိန်ရှားတယ်ပြီးတော့တောက်တာတင်းတာလှုပ်တာကြည်ရှားတာဒါတွေလည်းချိန်ရှားပါတယ်အရေးသဘောသာမချိန်ရှားတော့ပါရုပ်တရားတွေကပထီတေရောဝါရောခေါ်တဲ့တကြီးသုံးပါးကတော့သိရှိလို့ရကောင်းတာဆို သူကတုတုတ္တန်နဲ့တော့မပါဘူးမြင်နိုင်ရဲဆိုစိတ်ကတော့မပါစိတ်ကတော့မြင်နိုင်ရဲသူကအထက်ကတော့ရှိတော့မဟုတ်ဘူးမြင်နိုင်ရဲဆိုလို့ရှိရင်ဒါတိမ်ဝှေ့တာပါပဲတိမ်ဝှေ့တာကအတော့ကိုတိမ်ဝှေ့တာပရမတ္တနာလို့ဆိုထားပါတယ်တိမ်ဝှေ့နည်းရတရားတွေအထုတဲ့အခါကျတော့ ခက်ပိုင်းဉာဏ်ဉာဏ်ရောက်သွားပြီဆိုရင်စိတ်ကလေးကမရှိရှိသေးဘူးဖြစ်နေတာဘယ်လိုတူရအောင်ကျောယတ္တကမနိပါတိနာစိတ်ရဲ့ပိုင်ရှင်ပုဂ္ဂိုလ်ဟာမိမိအမျိုးသားအရွယ်ဂုဏ်သိက္ခာဒါရီရက်ွက်ရှိနေရှိပဲနဲ့ရတဲ့လားမရတဲ့ဘူးလားသိတယ်လားမသိဘူးလားဆိုတာပါလေ အဲ့ဒီလိုအရာတွေမှာစိတ်ကအလိုလျောက်ကြကြသွားတာပဲထိမ့်နေသိနေရကြကြသွားတာပဲတော့အဆောင်ရှောင်မရှိဘူးဆိုလို့ရှိရင်တော့စိတ်လိုကြလွတ်ထားလို့ရှိရင်တော့စိတ်ကိုလွတ်လပ်ခွင့်ပေးထားပြီဆိုလို့ရှိရင်တော့ထိမ့်နေသိနေရရောက်ရှိရင်ရောက်တာပဲအဲ့ဒီအချိန်လေးရှိနေတဲ့စိတ်ဟာသုတ္တနဲ့ပဲပါတာပဲ အိမ်မှာမွေးထားတဲ့ကလေးတွေမိဘတွေပုတ်ထိန်လူတွေကအဆုံးမမှုမရှိဘူးဆိုရင်ဒီလေးနေတာပဲအဆိုးဆုံးတဲ့ကလေးတွေဖြစ်သွားတယ်စိတ်ခါတဲ့အသိရှိဘူးဆိုလို့ရှိရင်တော့ဆိုးတော့လည်းပါတာပါပဲညီနိုင်ရဲ့ကတိတ်ဝှေ့လာရင်ပူကြရတာကြားရပါသည်ဝိညာဏသောစိတ်တရားကို ဆောက်ဖန်းရှိတာဖြစ်တိုင်းရှိတာဆောက်ရှောက်ပါမှုတဲ့ဖြစ်တိုင်းရှိနေတိုင်းရှိကြားတိုင်းရှိနာတိုင်းရှိစားတိုင်းရှိကြတိုင်းရှိဒီတိုင်းရှိဖောင်းတိုင်းပုံတိုင်းစသည်ဟောတယ်ဧတောခတ္တသလုံးပိကခဏအစပါလေဖြစ်တိုင်းရှိတာဆောက်ရှောက်ပါမှုချမ်းသာဆောင်ပြီးတဲ့တည်းစိတ်ဓာတ်လက်ရှိကနေဒါပဲဆိုတော့ဒီပုဂ္ဂိုလ်မှာ စိတ်ကိုစောင့်ရှောက်နိုင်တယ်အာဟုဆိုရင်ကစောင့်ရှောက်နိုင်တယ်ဆိုတော့မိဂါဝီပညာရှိတဲ့ပုဂ္ဂိုလ်ကစိတ်ထိန်ဟာအထိန်နဲ့လွတ်ထားလို့ရှိရင်မကောင်းတိတ်တော်လည်းပြီးရဲ့စိတ်ထိန်မှကောင်းတယ်ဆိုတာကိုအနည်းဆုံးတော့အတိအကျရှိတယ်ဒီကဝီပါပဲ စိတ်ထိချုပ်တဲ့ဤလည်းပဲလေ့လာလို့ထိချုပ်တဲ့ဤလည်းသိပြီဟွန်းထိချုပ်လို့တဲ့ဆန္ဒလည်းရှိပြီဆိုလို့ရှိရင်တော့ထိချုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကလည်းချပြီဆိုရင်တော့ဒီပုဂ္ဂိုလ်ကမိသားစုပညာရှိသိရဝင်တော့တာပဲသိရင်တုံ့ပြန်ရင်တုံ့အပြည့်ရှိတယ်လို့ဆိုတာပါပဲဒီပုဂ္ဂိုလ်ကစိတ်ကိုဆောက်ရှောက်နိုင်တယ်ဆိုတော့ အတိညာမဲ့တဲ့ပုဂ္ဂိုလ်တော့မိမိရဲ့စိတ်ကိုစောင့်ရှောက်ဖို့စွမ်းနိုင်မှုဆိုတဲ့အတိပဲပြပါတယ်။မစွမ်းနိုင်တော့စိတ်အလိုလိုက်ပြီဆိုလို့ရှိရင်တိတ္တဝစီကောဟုတ်တော့အနိယပြဿနာပပုနာတိဆိုတာအသိချုပ်ရှိတဲ့စိတ်အလိုလိုက်ပြီဆိုလို့ရှိရင်ဒီမှာပြောမှစိတ်ဟာမှဖြစ်တော့တာပဲ။အဲဒီကကြားလို့ရှိရင်တော့အကျိုးမဲ့ကြီးပွားမဲ့ပစ္စည်းတွေရောက်တော့တာပဲ။ အကျင့်တရားတွေကျင့်လို့နောက်ဆုံးပေါ်ပြီးအိုလာတင်ရှိပြီးတော့ပြည့်စုံသွားတာမျိုးတော့အကျိုးရှိဝါရှိပြီးတော့ပြည့်စုံတာအကျိုးရှိဝါလက်ကရှိပြီးတော့ပြည့်စုံတာစိတ်လိုလိုက်ပြီးတော့ရံရမှုတွေရှိပြီးတော့ပြည့်စုံရတာကတော့အကျိုးပဲပြည့်စုံတဲ့သဘောပါအဲဒီအကျိုးပဲပြည့်စုံတဲ့အနေထားရောက်ရောက်သွားတော့တာပါပဲလို့ဆိုပါတယ် ညာရှိတဲ့ပုဂ္ဂိုလ်သာစိတ်ကိုထိတ်ချုပ်ခြင်းကစွန့်နိုင်တယ်။ဒါကြောင့်သိစိတ်ကလည်းပဲစိတ်ကလေးတစ်ခုကလုံခြုံအောင်ထိန်းသိမ်းပါလေ။ထိန်းသိမ်းလို့ရှိရင်ဘာအကျိုးရှိလဲဆိုတော့စိတ်တန်ကုသစုကောဟာနဲ့ထိန်းသိမ်းလို့လုံခြုံသောစိတ်ဟာတင့်စီကိုဆန္ဒပြီးတည်ဆောင်းလာတယ်ပေါ့ ဝဆန္ဒကြီးတွေဆောင်းလာတယ်ကိလေသာအကူကြီးငြိမ့်တဲ့ဆန္ဒကြီးပေါ့အထုစေကာလမှာလည်းပဲအချိန်ပိုင်းချိန်ပိုင်းချိန်ပဲကိုယ်ကဘကမက်တီပါနေတော့ဖြစ်တော့ချိန်ပိုင်းချိန်ပိုင်းကိလေသာကြီးငြိမ့်နေတာဝိပဿနာဉာဏ်ကြီးပြည့်စုံသွားတဲ့ခါကျတော့ကိလေသာတွေအပြတ်ငြိမ့်နိုင်တဲ့မချမ်းသာကိလေသာတွေကိုငြိမ့်တတ်နိုင်တဲ့ အကိရိတာအပြတ်ရှင်းနိုင်တဲ့မချမ်းသာကိရိတာကိုငြိမ့်တတ်နိုင်တဲ့ကိုချမ်းသာဒီအခါကျရင်ငြိမ့်ရနိဗ္ဗာန်ချမ်းသာတဲ့အဲဒီချမ်းသာတွေကိုတည်ဆောင်းလာနိုင်တယ်အာဝတိဆိုတာဆောင်းလာတာကိုပြောတာတော့ဆောင်းသွားတာမဟုတ်ဘူးဒီဟုတ်အဲဒီလိုအကျိုးလည်းဖော်ပြပါတယ်အဲလိုအကျိုးဖော်ပြတဲ့အဆုံးမှာအဲဒီရဟန်းဟာ ချက်ချင်းပဲရက်ကဗျာဟောတဲ့ဒေသနာအရှင်လောက်ဆက်ပြီးတော့တရားထုတ်တဲ့အခါမှာသောတာပန်ဖြစ်ပြီးတော့အခြားခြားပုဂ္ဂိုလ်များလည်းပဲသောတာပန်သက္ကရာဆက်ပြီးဖြစ်ပြီးတော့ဒေသနာလည်းပဲနောက်ကြတဲ့ပုဂ္ဂိုလ်ရဲ့ဖို့အကျိုးကျေးဇူးရှိတယ်ဆိုတဲ့အကြောင်းကျမ်းဂန်များပါတယ်အဲ့လိုပြထားပါတယ်ဒီကမှတ်မိပါလိမ့်မယ်သမတိ14ပါး အစပိုင်းတော့သုံးခုမြောက်အတ္တသမပဏိတိအဲ့ဒါလေးတွေနည်းနည်းရှင်းလင်းကြရပါအပြည့်စုံတော့ဟုတ်သေးပါဘူးအတ္တသမပဏိတိဟာအတ္တအယစိတ်ကိုယူရတယ်သမကနိလမှန်ဆိုတာပဏိတိထားခြင်း မိမိရဲ့စိတ်ကိုနိလမှန်စွာထားပြီးအဲအချို့ကြဖြစ်အောင်ပုံကျင်းရင်းလို့ဆိုလို့ရှိရင်လည်းပို့မှာပါလိမ့်မယ်ဒီစိတ်နဲ့စိတ်ထားနေရာကြရင်စိတ်ကိုထိမ့်နေလို့ရှိရင်ကိုယ်အမြာဟာလည်းပဲအချို့ကြဖြစ်လာပါတယ်တိတ်နေကြဖြစ်သွား နှုတ်အပြောလေးတွေလည်းပဲရှင်ချောတယ်တပါးလဲဒါကြောင့်အတ္တသမပတိကြီးမှာအတ္တအယစိတ်ကိုပြရဏထားပြီးတော့ပေါက်ထားပါတယ်ကုဋ္ဌိကထာမှာလည်းပဲစိတ်ဓာတ်ရဲ့ထိတာနေတာကိုလို့မရှိပါတယ်စိတ်ကိုဆောက်ရှောက်ရဤတာပါပဲဘယ်လိုဆောက်ရှောက်ရမလဲဆိုတာတော့မပါဘူးတူတူတုတ်တုတ်နဲ့ဆုံးမရတဲ့ အဆုံးမစကားဆိုတော့ဆုံးမပုံတွေပါကြီးထည့်ပြောလို့ရှိရင်ဒီကာထာတရားလေးဟာစလုံးအရေးအတွက်လည်းပါလေဆုံးမရတယ်ဆိုတော့ထည့်လို့မလောက်ပါဘူးဒီတော့အရှားဆန်းကန်ကြီးကယူပြီးတော့စိတ်ကိုဆောက်ရှုပ်ပုံလေးထည့်ပြီးတော့ပြောမှာပါ မြတ်စွာဘုရားကဒီမှာအစိတ်ကိုခြင်ထားတယ်စိတ်ဟာအရေးကြီးဆုံးပဲဆိုတော့စိတ်ကိုအချိုးရိယဆောက်ရှောက်လို့ရှိရင်စိတ်ကိုအချိုးရိယထိန်းသိမ်းလို့ရှိရင်ကိုယ်နဲ့နှုတ်လည်းပဲအလိုလိုထိန်းချုပ်ပြီးသားဖြစ်သွားတယ်ဆိုတဲ့သဘောကိုသိသိချင်းနဲ့จิตတာတင်လည်းပဲစိတ်ကိုစိတ်ကိုယ်ကဆောက်ရှောက်ပါလို့စိတ်ကိုဆောက်ရှောက်လို့ရှိရင်ဉာဏ်ရည်ဟာဒီဆောက်ရှောက်ဖို့မလိုဘူး ဘယ်လိုလိုဖြည်းဖြည်းသွားနိုင်လဲဆိုတာပါအပိဓိကပထမဆုံးမကြားတာပါပဲကွာသူဒီမှာဆောက်ရှောက်ပုံလေးတွေတခြားစသဖြင့်ရှိပြီးတော့ထည့်သွင်းပြီးတော့ပါလေသုံးပါးရှင်ကိုတွေ့ရှင်ပြီးတော့ကြားမှသဘောပေါက်နားလည်နိုင်မှာပါဒုက္ခကနိစ္စအဲကျန်ကရပါ အရိယဝါသ10ပါးဆိုတာဆက်ဆောင်ရမယ်ကြားထားပါတယ်အရိယဝါသဆိုတာအရိယကြီးရဲ့စာအိမ်လို့အဓိပ္ပာယ်ရပါတယ်ဖြူစင်ရင်းမြတ်သောပုဂ္ဂိုလ်များရဲ့စာအိမ်လို့အဓိပ္ပာယ်ရပါတယ်အဲဒီမှာသင်္ကာတရားအနေနဲ့ဂုံတရားအနေနဲ့ပေါ့လေဖော်ပြထားတဲ့စကားလေးတစ်ခုရှိပါတယ် အဲ့ဒါကတော့ဧကရခောဟောတိဧကရခောတခုသောအဆောက်အအုံရှိသူဖြစ်ရတယ်တခုသောအဆောက်အအုံတေချာသောအဆောက်အအုံရှိသူဖြစ်ရတယ်ဒီကတရားတွေလည်းကြားထားပါတယ်ဒါလည်းပဲလုံငန်းရှင်မပါသေးဘူးလုံငန်းရှင်မပါတော့မြတ်စွာဘုရားအမေးနဲ့အဖြေနဲ့ဒီ အတိပ္ပယ်ခေါ်ထုတ်ပါတယ်ကထာကဘိက္ခွေဘိက္ခုဧကရခောဟောတိဘိက္ခွေဘိက္ခုတို့ဘိက္ခုယဟန်တိဘိက္ခုယောဂီပုဂ္ဂိုလ်တွေဒီလိုလည်းသိလို့ရပါတယ်ဘိက္ခုတန်ရာဘေးကိုရှုမြင်သောပုဂ္ဂိုလ်တွေဒီနေ့ကဘိက္ခုကြောင့်ပြောရပါတယ်ဘိက္ခုကိဋ္တာကို နှိမ်နှင်းဆက်ရှိနေသောဒုက္ခသည်ကထာကဘယ်ပုံပဲနည်းဖြင့်ဒီကရခေါ်ဟောဒီတစ်ခုဤတော့တေချာသောအဆောင်ရှောက်ရှိသူဒီဟောဒီဖြစ်ရပါလိမ့်ပထမဆုံးအဆောင်ရှောက်တစ်ခုဤတော့အဆောင်ရှောက်ရှိသူဖြစ်ရတယ်ဆိုအမျိုး အတိပ္ပယ်ကငုတ်နေတော့မြတ်စွာဘုရားကမိကုနဲ့ထုတ်ပြီးတော့ခေါ်ထုတ်ရပါတယ်တော့ဘိက္ခုတို့တဲ့တန်တရားလေးကိုရှုမြင်တဲ့ဘိက္ခုဟာရှုမြင်ပြီးတော့အခုလိုဒီကသမားကြီးပြညာရှင်တရားတွေရှင်လုံးချင်းဖြင့်သိက္ခာကိုရှင်းဖို့ဖြစ်စည်းနေတဲ့ဘိက္ခုဟာယောဂီပုဂ္ဂိုလ်ဟာဘယ်ပုံပဲနည်းဖြင့်တခုပြီးတော့ပြေကြသောအဆောက်အအုံရှိသူဖြစ်ရပါတယ်လဲဆိုတာပါ ဒီမေးကိုထုတ်ပါတယ်။လောကမှာထက်တန်းသောလူတွေရဲ့အိမ်မှာသိကြတဲ့အဆောက်အအုံဆိုတာထားရပါတယ်။ဒါလိုပါပဲရှိပင်းကြီးနဲ့လူတဲ့ပုဂ္ဂိုလ်ဟာဒီရှိပင်းကြီးကပြုလုပ်တဲ့ဥရဲ့ခန္ဓာကိုယ်ယူဟာပါတယ်။အားလုံးရရှိနိုင်တဲ့အင်းအရိယဆိုင်ကြီးမှာ အဆောက်အအုံတစ်ခုရှိရမယ်ဆိုတာပြပါတယ်ဟုတ်အဲ့ဒီအဆောက်အအုံကဘာလို့ဆိုတာဘုရားမြတ်စွာဘုရားဖြေပါတယ်ဣဒဘိက္ခွေဘိက္ခုသတာရခောအဲသတာရခေနခြေကသာသမဏဂတောဟောတိဘိက္ခုတို့ဤသာသနာတော်ကဘိက္ခုဟာဟောဤသာသနာတော်ကတန်တရားမင်းရှုမြင်သူဟာ ိတနာနဲ့စိတ်ကဖြစ်နေတာဟာကြောက်ရွံ့ကြီးပဲလို့ထိတ်လန့်နဲ့ထိတ်လန့်တဲ့သဘောနဲ့ထိတ်လန့်တဲ့သဘောနဲ့ရှင်တွဲနေတဲ့ဉာဏ်ရှိသူဟာဘာကိရိတာဖြစ်ရှိဖြစ်ရှိတဲ့ပုဂ္ဂိုလ်ဟာသတ္တရစေနတတိယဟုသောအကာအကွယ်ဆောက်ရှောက်ရှိသောစေတသာစိတ်နှင့်သမဏဂတောဟောတိ ပြည့်စုံပြည့်စုံကိုဖြစ်ရတယ်ပြည့်စုံပြီးတော့နေရတယ်ဒီလိုဖြေပေးလိုက်ပါတယ်စိတ္တရတိကမေတာဝီဆိုတဲ့စာကြောင်းမှာမေတာဝီအရာဘယ်လောက်အတိုင်းအတာရှိပညာရှိရပါလဲနေမရမှာလဲဆိုတော့သိသိကျေကျေစာပေပြီးဆိုပြီးတော့ ပညာရှိရတဲ့အပိုင်းတော့မဟုတ်ပါဘူးခုနဘိက္ခုသံဃာလေးကိုရှုနေသောပုဂ္ဂိုလ်ဘဝကြီးတဘဝပြီးတဘဖြစ်နေတာဟာမသက်တာပါဘူးကောင်းကံတော့ကောင်းဘဝရတယ်လို့ဆိုရလို့ကိုယ်ကကြွခြင်းနဲ့အိုတယ်ကိုယ်ကမာခြင်းနဲ့နားတယ်ကိုယ်ကနေခြင်းနဲ့သေးတယ်ကိုယ်ရှိတော့ကိုယ်ဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲ မသက်သာလိုက်တာပဲ။ဆက်သာတရားနည်းနည်းဆင်းရဲရအများကြီးပဲ။အဲ့ဒါကိုမြင်ရတယ်။အထူးသဖြင့်ကိုယ်ကစေတနာရုပ်လို့မကောင်းတာနေပြုပြီဆိုလို့ရှိရင်မကောင်းဆုံးတွေရလို့ရှိရင်တိတ်ကြောက်စရာကောင်းတယ်ဆိုတာဒီလိုလည်းပဲမြင်ပြီးတော့ကြောက်ရမယ်။ကြောက်တယ်ဆိုတာသုတ်တဲ့ဒေါသအကြောင်းမျိုးပေါ့ သဟောတပ္ပခေါ်တယ်သဟဩတပ္ပညာနာခေါ်တယ်။အာဟုတုတွေဖြစ်လာမှရှောက်တယ်။အာဟုတုဆိုရင်ခံစားမှရှောက်တယ်။အဲဒီလိုဩတ္တပနဲ့ရှင်တွဲတဲ့အတိညာကိုဒီညာဌာနမှာတဝေကခေါ်ပါရဲ့သိလနာဒေါသကြောင့်မဟုတ်ဘူး။အဲဒီတော့အရှင်းလောက်ရှိတယ်ဆိုလို့ရှိရင် ပညာရှိအလိမ္မာအလိမ္မာရှိသူစပါပြီတော့ဒီတော့ဒီတရားရှိတဲ့တွေကလူရောက်ဖို့ရပါလေလဲဆိုတော့ဇာကောဆိုင်ရှိကပြီးတော့တရားဝဆင်းမှာလူရောက်ကြောင်းပေါ့နီးရရှာဖွေတဲ့သဘောလူရောက်ကြောင်းနီးလန်းနေပေါ့ဆရာကောင်းရှာဖွေတဲ့သဘောနီးလန်းကိုရလို့တဲ့သဘောရရှိပြီးတော့ အဲဒီဆင်းရဲကလုံရောက်ဖို့ရာပေါ့ဒီကတော်ကြီးရှင်ကအရှင်တရားကြီးရှင်းသုံးလို့တဲ့သဘောလက်တွေ့ရှင်းသုံးနေတာပေါ့လက်တွေ့ရှင်းသုံးလို့ဒီကတော်ကြီးရှင်ကအရှင်တရားနဲ့ပထမဆုံးပေါ့လေမကျင့်လို့ရှိရင်အကျဉ်းလာလို့ကိလေသာတွေအတရားယူထားတယ်သူတို့ကအတားကြီးရတယ်ရှိတဲ့အခါကျတော့အဲ့ဒီအကျဉ်းလာလို့ကိလေသာတွေဖြစ်ခွင့်မရဘူးအဲ့ဒါကြီးကနှိမ်နှင်း ဖြစ်စီပေါ့ခွဲဖြစ်စီရပဲတော့အဲ့ဒီရှင်ရင်တော့ရောက်သွားတယ်ဆိုရင်အဲ့ဒီအရှင်ရင်တော့ရောက်သွားတယ်ဆိုရင်မိသားစုအတိလင်မှာရှိသူလို့ဆိုရတော့ပါပဲနောက်အဲ့ဒီကနေပြီးတော့အာထုလို့တတိလင်ကောင်းပြီးတော့အတိညာနဲ့အရှင်းရှင်းရှိပြီးတော့သူကြကြဖြစ်လာတဲ့အခါမှာတော့အမနာကိုအောင်မြင်တဲ့အမြင်ရှိတယ်ဆိုတော့ဖြစ်လာပါပဲတော့အစပိုင်းမှာတော့ နေတာကိုရသိချင်ရဆိုမလို့ပါဘူးသိနေပါဘူးမလို့ပါဘူးတဏှာပဲရှိနေပြီးတော့တဏှာပဲကလွတ်ရလွတ်ကြောင်းပါလေအရှင်ကောင်းနေအောင်လေ့လာပြီးတော့စကျင့်သုံးနေဆိုရင်လည်းနေတာကိုရှင်းပါပါပြီစတရကိဏခြေတ္တသာမှာစတရကိဏကစတိနဲ့အာရထ အတူတူပါပဲအဆောက်အအုံဆိုတာဟာအမှတ်ရမှုတတိတရားပါပဲအမှတ်ရမှုတတိတရားဆိုတာလည်းပဲအဆောက်အအုံပါပဲအဆောက်အအုံနဲ့တတိတရားအတူတူပါပဲအဲ့ဒီအမှတ်ရမှုတတိအဆောက်အအုံနဲ့ပြည့်စုံရမယ်တဲ့ဒါဆိုတော့จิตတသမဏကတော့ဆိုပါလိမ့်မယ်ဘယ်လိုပြည့်စုံရမလဲလို့ဆိုတော့ စိတ်တိုင်းစိတ်တိုင်းမှာပေါ့လေဆွေးမြတ်စွာအမှန်ရဖို့ထက်ချက်ပါကြီးဖြစ်ရတယ်ထက်ချက်ပါနေတာကိုပြည်စုံလို့ခေါ်ပါတယ်ပြည်စုံရတယ်လို့ဆိုပါတယ်ဒါကြောင့်သတ္တရကိလအမှန်ရဖို့တတိအဆောက်အအုံရှိတော့စိတ္တစာစိတ်နဲ့သမဏဂတော့ပြည်စုံရမယ်လို့ဆောက်ကြမှုကြတော့ပါဘူးအဲဒါကိုပဲ ဖြစ်တိုင်းမှရှိတတိယဆောက်ဖို့အစဉ်ထားတယ်ဒီလိုအဓိပ္ပာယ်ရပါတယ်ဒီနေရာဌာနမှာတတိယလက္ခဏာရသတိစုပ္ပံထည့်ပြောလို့ရှိရင်တတိအယုတ်ပေါ်လာပါလိမ့်အကောင်တွေပေါ်လာပါလိမ့်မယ်ဒါကြောင့်အဲ့ဒါလေးနည်းနည်းထည့်ပြောပါမယ်အပိလပလအပိလပနာ လက္ခဏာစတိ အမှတ်ရဖို့တတိဆိုတာဟာအပိလပနာလက္ခဏာထင်ရှားပေါ်လာတဲ့အာယုန်ထဲမှာပေါ်လို့ပေါ်လို့ပေါ်လို့ပေါ်လို့မပေါ်ခြင်းလက္ခဏာရှိတယ်။ဒါစကားအကောက်ဆုံးထားတာပေါ့။ပေါ်လို့မပေါ်ဆိုရင်တော့နုလုတဲ့ဆိုတဲ့အဓိပ္ပာယ်ပေါ့။ထင်ရှားပေါ်လာတဲ့အာယုန်ထဲမှာနိမ့်မြုပ်ဝင်သွားတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ် ပေါ့များရေထဲချလိုက်လို့ရှိရင်ပုတ်ဆက်ဆက်ကြီးပေါ့လေရေပြင်ပေါ်မှာပုတ်ဆက်ဆက်ကြီးပေါ်လို့ကြီးပေါ်သွားတယ်ရှုပ်ခဲရတော့ချလိုက်လို့ရှိရင်ကြာရမှာစုပ်ကလေးမြုပ်ဝင်သွားတယ်အဲ့ဒီလိုမျိုးပါပဲဒီတော့အာယုထဲမှာစုပ်ကလေးမြုပ်ဝင်ခြင်းလက္ခဏာရှိ၏လို့ဒီလိုအဓိပ္ပာယ်ရပါတယ်ဝဋ္ထေချပေါ်လာတဲ့အာယုနဲ့ မှတ်ရဖို့တတိလေးရတတိလေးရပါလေကျောက်ခဲကြီးရေနဲ့ညှုပ်ဝင်သွားတယ်ညှုပ်ညှုပ်ညှုပ်ညှုပ်ဝင်သွားတဲ့တော့ဟာတတိရဲ့လက္ခဏာပါပဲခေါင်းလာလေးပေါ်လာတာနဲ့အဲဒီခေါင်းလေးရဲ့စိတ်ကလေးတတိလေးညှုပ်ဝင်သွားတော့စိတ်ပါညှုပ်ဝင်သွားတော့ဒီလက္ခဏာပါပဲအဲဒီတခါလဲဆွေးမြဲသွားရှိတဲ့အဲဒီတော့ညှုပ်ဝင်သွားတဲ့သဘောအဲဒါတတိရဲ့လက္ခဏာခေါ်ပါတယ်အယုံပေါ်ကညစ်ဆိုင်ဝင်ကြီးလို့ဆိုပါတယ် တတိယလှုပ်ဆောင်ရရသကတော့အသံမောစရသလို့ခေါ်ပါတယ်။သမောစဆိုတာကပြုတ်ပြုတ်သွားတာပေါ့။မျက်ခြေဆက်သွားတဲ့သဘောပါပဲ။အဲဒီမျက်ခြေပေါ်ပြတ်သွားတဲ့ကိစ္စကိုသမောစရသလို့ခေါ်ပါတယ်။အဲဒီရဲ့ဆန့်ကျင်တဲ့အသမောစရသ။အပြောက်ပြမခံဘူးဆိုတာပေါ့လေ။ ထင်ရှားတဲ့ထင်ရှားတဲ့အာယုံတွေကိုမျက်စိအပြတ်မခံဘူးအပြောက်အပြတ်မခံဘူးဆိုတော့အကုန်လုံးသတိထဲမှာသိပိတ်နေရမယ်ပေါ့အကုန်လုံးအဲဆွေးဆွေးနဲ့ရှိနေရမယ်ဆိုတဲ့ဘောမျိုးပါပဲအဲဖြစ်ဖြစ်ဆိုရထင်ရှားတဲ့အာယုံခံရဆိုရင်မေ့သွားတာလွတ်သွားတာပေါ့လေမျက်စိပြတ်သွားတာမရှိဘူးဆိုတော့လည်းရှိရမယ်ယောဂီကလည်းအဲဒီသဘောမျိုးပါပဲ ထေရှားပေါ်တဲ့အာယုံကိုမျက်စိပြမခံရအောင်လို့ဒီလိုပဲရှုမှတ်နေရတာပါပဲအဲတော့မျက်စိကိုပြနိုင်မပြမှတ်နိုင်အောင်လည်းပဲဒီချိန်ပြီးတော့အားဆိုင်မှုရတတိကိုအားဖြည့်ပြရမယ်တော့ချိန်ရမယ်အားဆိုင်ရမယ်တော့ငကိုယ်ရဲ့ကောလည်းပဲတတိရဲ့အကျိုးကြီးနားလည်ပြီးတော့ယုံကြည်ရမယ်တတိဆွဲလို့တဲ့တတိရဲ့လို့တဲ့ဆန္ဒနဲ့ကျင့်ကြရမယ် လက်တွေ့အားထုတ်တဲ့အခါမှာလည်းပဲချိန်သားချက်စိတ်အားစိတ်ဆိုတာတတိကိုအားရှိပေးတဲ့အင်္ဂါရက်တွေလည်းပြည့်စုံပါမယ်ဒါမှတတိဟာအာယုမျက်ခြေမပြတ်ဖြစ်ပါပါဒီလိုဆိုလို့ရှိရင်ဒီရဲ့ဆောင်ရွက်စေကိစ္စလည်းပဲတည်ကျင်လာတော့တာပါပဲဆောင်ရွက်စေကိစ္စတည်ကျင်လာတယ်ဆိုလို့ရှိရင်အဲဒီတော့ဟာမြစ်ဆက်ပြီးတော့ဝင်ရဲ့ဒီအထေကိုလည်းပေါ်လာတော့တာပါပဲ သူတကားတော့ကိုယ်ထဲမှာရှုခွင့်အာရုံတွေဟာတမျိုးတမျိုးအဲတိုက်စီပြီးတော့ပေါ်နေပါတယ်။တမျိုးတည်းတော့မှပဲဒီစည်းကြောင်းကြီးလိုပေါ့လေပေါ့အဆက်မပြတ်တိုက်စီပြီးတော့ပေါ်နေတယ်။ရှုခွင့်အာရုံတွေတမျိုးကြီးတမျိုးတိုက်စီသွားတော့တမျိုးတည်းကိုဖြစ်နေမယ်လို့အဆက်မပြတ်သွားနေတဲ့အာရုံစည်းကြောင်းကြီးပေါ်မှာရှုမှတ်တဲ့စိတ်ကလည်းတခါတည်း ဆက်ဆက်မပြတ်မပြတ်ပါဘူးဆက်ပြီးတော့ပါသွားရမယ်လို့ဒီလိုဆိုလို့တယ်ဒါစိတ်ဖြစ်တိုင်းဖြစ်တိုင်းတတိပါတာတတိကိုဖြစ်ဆုံးတယ်ဒါပါပဲအဲဒီလိုဆိုလို့ရှိရင်အယုံနဲ့တတိနဲ့ပါအပြတ်မခံဘူးမျက်စိပြတ်မခံဘူးဆိုလို့ရှိရင်တော့သဘောကတော့တိကျပေါ်နေတဲ့အာယုံစီအများက တတိကရှေ့ရှုနေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်မျက်နှာမူးနေဆိုတဲ့အဓိပ္ပာယ်ရပါတယ်ထိတ်တက်ရှုနေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒီအရှင်ရာလေးလည်းပေါ်လာတော့ပါပဲအဲ့ဒီအရှင်ရာကတော့သတ္တာရဲ့အဲဝိသရာပြုကဘာဝပိစုပ္ပထာလာလို့ခေါ်ပါတယ်ထိရှားပေါ်လာတဲ့အာယုကြီးကိုမျက်နှာချင်းဆိုင်ထိတ်တက်အနေအားဖြင့်ထိရှား အဲအရှင်းရခေါ်ရပါတယ်အရှင်းရဖြစ်တတ်ပါတယ်နောက်တော့ပြုတာလည်းကိုကတော့အနုမသိတဲ့စိတ်သက်စီပြီးတော့ပြပြတတ်တာသူကိစ္စပြပြပြဖြစ်နေပြီဆိုလို့ရှိရင်ဒီရဲ့စိတ်ကိုကိလေသာကနေပြီးတော့ဆောက်ရှောက်ပြီးတော့ကာကွယ်ပြီးတော့ဖြစ်တော့တာပါပဲ။ ဟောဒီလိုတတိလေးရှိနေလို့ရှိရင်စိတ်ရှင်ညဉ့်ညမ်းမှုပြုနေတာကြီးမဝင်ပဲကိုဆိုတာပေါ့လေဒီလိုလည်းအရှင်းရလေးရှင်းတာတော့ပါတယ်အဲ့ဒါတော့အာရခပိစုပ္ပထာနာလို့ခေါ်ပါတယ်တတိခေသဖြစ်ပေါ်ခြင်းအကြောင်းရင်းတွေအကြောင်းအရင်းတွေပါအနိကဆုံးအကြောင်းကတော့ထိရဆိုင်ရာပဒဋ္ဌာနာတဲ့ခိုင်ရဲသော ပညာပညာလည်းအကြောင်းရရှိပြီးမျိုးကြောင့်ရှိတယ်ဆိုင်ရဲတဲ့မှတ်ပညာဆိုတာမှတ်တမ်းတင်လာပါပဲကိုယ်ရဲ့ဆက်ပြီးတော့ပေါ်ရရအာယုန်ကိုကောင်းကောင်းဆိုဆိုပြတ်မနေပဲနဲ့မှတ်တမ်းတင်တဲ့သဘောပါပဲဒါကတော့ပညာသဘောရှိရတယ်ဆိုတာသံဖန်တဲ့အခါ ကောင်းတဲ့အခါမှာရွေးဖမ်းမယ်မကောင်းတဲ့အခါရွေးဖမ်းမယ်ကောင်းတယ်လို့ပေါ့ဘူးကျောတဲ့ဟာကြီးအကုန်လုံးဒီတိတ်ခဲဝင်အောင်ဆိုပြီးတော့ဖမ်းရတာပဲကောက်လို့ရတာပဲဒါလိုပါပဲရုပ်ရည်လည်းကိုယ်တည်းဆက်ပြီးတော့ကောင်းကောင်းပေါ်သမ ्या ဟာတွေကိုဆွဲဆွဲမြဲမြဲခရင်ဆိုင်ရတဲ့မှတ်တမ်းတင်ရတာပါပဲအဲမှတ်တမ်းတင်ပါများလို့ရှိရင်ကိုယ်လာတတိယလည်းဖြစ်လာတာပါပဲတတိယလုပ်ငန်းတွေလည်းပြီးကြလာတာပါပဲ ခုနအယုံမသိတဲ့စိတ်တိုက်ရှိပြီးတော့ကိလေသာကိုလည်းတတိပဲလို့ရှိခိုးရှိတဲ့ကိလေသာကိုလည်းကာကွယ်ဆောက်ရှောက်ပြီးတော့ဖြစ်တော့တာပါပဲဖြစ်တာတော့နှုတ်ခါကြမှာဆက်လက်ပြီးတော့လုပ်ငန်းရှင်တွေတွဲဆက်ပြီးတော့ပြောမှလည်းဒီလိုကြီးဖြစ်တော့တာမဟုတ်လို့ဒါပဲတွေ့ကြအောင်